သူနဲ့တပေါင်းလားခွေနေ့ခရစ်နှစ်2000ပြည့်အေရီလာ3ရက်အဲဒီနေ့ကဥပုံနေ့ပဲဥပုံနေ့ဆိုတော့ဒီကတရားပွဲပြီးတဲ့အခါခါတိုင်းတော့ဥပုံနေ့မှာ 9နာရီခွဲဥပုပ်ပြုရတာမော်ပြီးသွားရမယ့်တန်ဃာတွေကတော့တရားပွဲပြီးတာနဲ့မော်ပြီးသွားမှာပေါ့လေခုနှစ်ပါးထင်တယ်ဟုတ်လားဟမ်ရှစ်ပါးဟိုကြမှာဥပုပ်ပြုဒီကတန်ဃာများကတော့9နာရီခွဲမှပဲဥပုပ်ပြုရအောင် သီလသမာဓိပညာကျင့်တယ်ဆိုလို့ရှိရင်ကျင့်တဲ့ပုဂ္ဂိုလ်ရဲ့တဏ္ဍမှာမဂ္ဂင်၈ပါးပါဝင်သွားပြီအဲ့ဒါလို့သီလသမာဓိပညာနဲ့တော့မဂ္ဂင်၈ပါးပါဝင်အောင်ဘာကျင့်ရသလဲလို့ဆိုတော့တတိပဋ္ဌာန်ကျင့်ရတာဗော မဟုတ်ဘူးလားတတိပဋ္ဌာန်ကြည့်ရတစ်ချိန်ကမြတ်စွာဘုရားကိုသူတိမဆိုတဲ့ယဟန်ကလျှောက်တယ်ရှင်တော်မြတ်ဘုရားယဟန်ဖြစ်စယဟန်နေဘာကျင့်ရပါမလဲဘုရားဆိုတော့မြတ်စွာဘုရားကသူတိမယဟန်ဖြစ်စယဟန်နေလေတတိပဋ္ဌာန်၄ပါးပဲကျင့်ရမယ်တဲ့ဒါကြောင့်မလို့ပဲခုနသာသနာလျှောက် လျှောက်တဲ့သီလရှင်လေးကဘယ်လိုလျှောက်သွားတော့တတိပဋ္ဌာန်၄ပါးမြတ်တရားကို ဟောကြားချီးမြှင့်တော်မူပါအရှင်မြတ်ဖေရာတဲ့အဲတော့ဒီကနေ့ဥဒန်ထွတ်တို့ဒေါသီရာအေးတို့ရှင်ဖြစ်ယဟန်ဖြစ်သူသွင်းချီးမြှင့်လိုက်တဲ့ရှင်များယဟန်များရှင်သစ်တွေယဟန်သစ်တွေမနေ့ကရှင်သစ်တွေယဟန်သစ်တွေအရင်နေ့တွေက ရှင်သစ်တွေယဟန်သစ်တွေဟာဘာကျင့်ရမလဲတတိပဋ္ဌာန်ကျင့်ရမယ်တတိပဋ္ဌာန်ကျင့်ရမယ်ဆိုတော့တတိဆိုတာဘာလဲပဋ္ဌာန်ဆိုတာဘာလဲတတိဆိုတာရှင်းရှင်းပြောရရဲ့အမှတ်ရနေတာမဟုတ်လားဟုတ်ကဲ့လား တခါတတိဆိုတာအမှတ်ရနေတယ်ဆိုတာစောင့်ကြည့်နေတာမဟုတ်ဘူးလားစောင့်ကြည့်နေတာတတိမဟုတ်ဘူးလားအဲကလေးကိုတတိထားလိုက်ဆမ်းပါရေကသွားခြင်းလို့ဗာပြောတာတော့အဲစောင့်ကြည့်လိုက်ဆမ်းပါအဲစောင့်ကြည့်ပြီဆိုတော့အမှတ်ရနေတာပေါ့စောင့်မကြည့်ရင်အမှတ်ရပါမလားမရဘူးအဲ့တော့တတိဆိုတာအမှတ်ရနေတာတတိဆိုတာစောင့်ကြည့်တာ အင်္ဂလိပ်စကားလုံးနဲ့ကြတော့ဟိုခမ်းမြင့်မြင့်စကားလုံးနဲ့ကြတော့ mindfulness လို့သုံးတယ် mindfulness လို့သုံးတယ်တတိကိုဒါပေမဲ့အများသိတဲ့စကားလုံးကတော့ watch w a t c h watch ပဲအများသိတဲ့စကားလုံးအဲ အများသိတဲ့စကလုံးနဲ့သုံးပါပဲအများနားလည်းပြီးအများကျင့်တတ်တာပေါ့ဒါပေမဲ့တခါတရံတော့လည်းပဲခုနပြောတဲ့ high flow မိုးပြန်တဲ့စကလုံးနဲ့သုံးရတာပဲဟုတ်တယ်မဟုတ်လားဘာကြောင့်လဲဆိုတော့ဒီလိုပေါ့ပေါ့လေးမဟုတ်ဘူးဒီလောက်လေးလေးနက်နက်ကြီးပဲဆိုတာသိစေခြင်းလို့နော်အဲ့တော့တတိနဲ့စောင့်ကြည့်တယ်တဲ့ပဋ္ဌာနာဆိုတာအတိပ္ပယ်အမျိုးမျိုးရှိတယ်ဒီနေရာမှာတော့လွယ်လွယ်ကတော့ စူးစူးဆိုင်ဆိုင်လို့အဓိပ္ပာယ်ရတာအဲတော့တတိပဋ္ဌာနာဆိုတာစူးစူးဆိုင်ဆိုင်စောင့်ကြည့်ခြင်းတမန်ကရှန်ကစောင့်ကြည့်တာမဟုတ်ဘူးနော်ဘလို့စောင့်ကြည့်တာလဲစောင့်ကြည့်တာစူးစူးဆိုင်ဆိုင်စောင့်ကြည့်မှသိတယ်စောင့်ကြည့်တာဟာသိဖို့စောင့်ကြည့်တာမဟုတ်ဘူးလား ဘသူ့ကိုပဲစောင့်ကြည့်ကြည့်ဘာကိုပဲစောင့်ကြည့်ကြည့်သိဖို့မဟုတ်လားဒါကြောင့်ဖောင်းနာစောင့်ကြည့်တယ်ဆိုလဲဖောင်းတဲ့သဘောသိဖို့ပိန်နာစောင့်ကြည့်တော့လဲပိန်တဲ့သဘောသိဖို့ကြွားတာလှမ်းတာစောင့်ကြည့်တော့လဲကြွားသဘောလှမ်းသဘောခြားသဘောသိဖို့ကွေးတာဆန့်တာကိုစောင့်ကြည့်တော့လဲကွေးသဘောဆန့်သဘောကို ပိုးပို့ပြီးအတွင်းသားအနေနဲ့သိဖို့ထမင်းစားတဲ့အခါဆွန်းစားတဲ့အခါဝါတယ်ဝါတယ်လို့ အောင်မင်းနဲ့ထဲမေးလှုပ်ရှားမှုစောင့်ကြည့်တာကလည်းအဲ့ဒီလှုပ်ရှားမှုဝါရောရဲ့သဘောကိုသိဖို့ဒီလိုမဟုတ်လားအဲ့တော့စောင့်ကြည့်တဲ့ရည်ရွယ်ချက်ကပါလဲသိဖို့ဟုတ်ကဲ့လားစောင့်ကြည့်တဲ့ရည်ရွယ်ချက်ကပါလဲစူးစူးဆိုင်ဆိုင်စောင့်ကြည့်တာကိုဘာခေါ်လဲသတိပဋ္ဌာန်လို့ခေါ်တယ်ဟုတ်ကဲ့လား အဲ့ဒီစူးစူးဆိုင်ဆိုင်စောင့်ကြည့်ခြင်းရဲ့ရည်ရွယ်ချက်ကဘာလဲသိဖို့နော်ဒါဖြစ်ရင်စောင့်တော့ကြည်ပါရဲ့ဒါပေမဲ့စိတ်ကမငြိမ်ဘူးဟိုလွင့်လိုက်ဒီလွင့်လိုက်ဟိုပြေးဒီပြေးဟိုကစဉ်းစားဒါစဉ်းစားဆိုရင်သိပါမလားဘယ်လိုမှသိမနှုံးတည်ငြိမ်မှသိမယ်ဟုတ်တယ်မဟုတ်လား အဲ့တော့စောင့်ကြည့်လို့သိတယ်ဆိုပေမဲ့လို့စောင့်ကြည့်တိုင်းမသိသေးဘူးတည်ငြိမ်မှပဲသိတယ်တည်ငြိမ်မှသိတဲ့အခါကျတော့ဆိုကြပါစို့စဉ္ညာလျှောက်တဲ့အခါကြွတယ်လှမ်းတယ်ချတယ်ကြွတယ်လှမ်းတယ်ချတယ်ဆိုတော့ကြွတယ်ဆိုတော့တရွေ့ရွေ့ခြေတော့အထက်ရွေ့လာတာကိုစောင့်ကြည့်တယ်လှမ်းတယ်ဆိုတော့တရွေ့ရွေ့ရှေ့ရွေ့ရွေ့သွားတာကိုစောင့်ကြည့်တယ် ချတယ်ဆိုတော့တရေရွေအောက်ပဲကြကြသွားတာကိုစောင့်ကြည့်တယ်အဲ့ဒါလို့စောင့်ကြည့်ပါများလာလို့ကြွား၍သဘောလှမ်း၍သဘောချ၍သဘောပေါ်မှာစိတ်ဟာတည်ငြိမ်လာပြီဆိုရင်ဘာကိုပိုသိလာလဲဩရွေးတဲ့အပေါ်မှာစိတ်တည်ငြိမ်လာရင်ဘာကိုပိုသိလာလဲ ရွေ့တဲ့သဘောကိုဘိုးသိလာတာပေါ့မဟုတ်ဘူးလားရွေ့တဲ့သဘောပေါ်စိတ်တည်ငြိမ်လာရင်ရွေ့တဲ့သဘောကိုဘိုးသိလာတာပေါ့အဲဒါလို့သိလာတဲ့အခါကျတော့ပထမသိတော့ရွေ့တာတစ်ခုချင်းတစ်ခုချင်းတရွေ့ချင်းတရွေ့ချင်းရွေ့ရွေ့သွားတာပဲလို့အဲ့လိုသိတယ်အဲ့ဒီတရွေ့ချင်းတရွေ့ချင်းရွေ့ရွေ့သွားတာပဲလို့သိတဲ့အသီးက အားကောင်းလာလို့ပိုနဲ့လာတဲ့ခါကျတော့ခြေတော့ပုံတရာမတွေးတော့ဘူးခြေတော့ရွေ့တယ်ဆိုတာမသိတော့ဘူးဘာပဲသိတော့လဲဆိုတော့ရွေ့နေတဲ့သဘောပဲသိတယ်ကြွားလိုက်တယ်ဆိုတဖြည်းဖြည်းအထက်ရွေ့ရွေ့ရွေ့ရွေ့သွားတဲ့ရွေ့သဘောပဲသိတော့တယ်လမ်းတယ်ဆိုတဖြည်းဖြည်းရှေ့ရွေ့ရွေ့ရွေ့ရွေ့သွားတဲ့ရွေ့သဘောပဲသိတော့တယ်ချတယ်ဆိုလို့ရှိရင်တဖြည်းဖြည်းအောက်ရွေ့ရွေ့သွားတဲ့ရွေ့သဘောပဲသိတယ်အဲဒါလို့ ခြေရပုံသဏ္ဍာန်မတွေ့တော့ဘဲနဲ့ရွေသဘောတက်တက်ပဲသိရင်အဲ့ဒီအသည့်ဟာ အရှိအတိုင်းသိတာလားမရှိတာကိုသိတာလားအရှိအတိုင်းသိတာကိုအမှန်သိခေါ်မလားအမှားသိခေါ်မလားအဲ့ဒါကိုယထာဘူတံပဇာနာတိလို့မြတ်စွာဘုရားစကားလုံးသုံးတယ် ယထာဘူတံအရှိတဘာဝအတိုင်းပဇာနာတိတိဤအဲ့ဒါအမှန်သီလားအမှားသီလားအမှန်သီပေါ့ဘာကြောင့်ဆိုရွေ့တာရွေ့နေတယ်လို့သိတာဟာဒါအမှန်သီပေါ့ဒီတော့အဲ့ဒါလို့ခြေထောက်ပုံသဏ္ဍာန်မတွေ့ရတော့ဘဲနဲ့ရွေ့နေတဲ့သဘောမျှပဲလို့ဘယ်ခြေထောက်လမ်းလဲရွေ့နေတဲ့သဘောမျှပဲသိတွေ့ရတယ်ညာခြေထောက်လမ်းလဲရွေ့နေတဲ့သဘောမျှပဲသိရတယ် အဲ့ဒါလို့သိရတဲ့အခါကျတော့ခြေထောက်လို့ယူဆပါအောင်မလားခြေထောက်လို့မယူဆရင်ခြေထောက်ရှိတဲ့ပုဂ္ဂိုလ်တ attva ဆိုတဲ့အယူဆရောမရှိဘူးရွေ့နေတဲ့သဘာဝမျှပဲသိနေတာအဲ့တော့ခြေထောက်ရှိတဲ့ပုဂ္ဂိုလ်တ attva လို့မယူဆရင်ပုဂ္ဂိုလ်တ attva လူငါဆိုတာရှိတယ်လို့ယူဆအောင်မလား အဲ့ဒီဟာအဲ့ဒါလိုယူဆရင်တက္ကာယဒိဋ္ဌိအတ္တဒိဋ္ဌိအဲ့ဒီအယူမှာပျောက်သွားရောအမှန်ကသဘာဝတရားတွေရွေရှားနေတာပဲဒါကိုပဲလူလို့ခေါ်ကြတယ်ပုဂ္ဂိုလ်တ attva လို့ခေါ်ကြတယ်တကယ်တော့သဘာဝတရားမှတပါလူ ပုဂ္ဂိုလ်တ attva ဆိုတာမရှိဘူးဒီလိုသိလာတာအဲ့ဒါအတ္တဒိဋ္ဌိတက္ကရာဒိဋ္ဌိပြုတ်တယ်ခေါ်တယ်အတ္တ ပုဂ္ဂိုလ်တ attva ငါလို့ငါဆိုတာရှိတယ်ဆိုတဲ့အသိမှာပြုတ်သွားတယ်ပြီးတော့သက္ကာယဒိဋ္ဌိပုဂ္ဂိုလ်တ attva ငါယောက်ျားမိန်းမဆိုတာရှိတယ်ဆိုတဲ့အယူမှပျောက်သွားတယ်။ဘာကြောင့်လဲဆိုတော့ဇင်းညာလျှောက်ရင်ရှုတော့ကြွတဲ့ရှုတိုင်းလဲရွေ့နေတဲ့သဘောပဲသိတယ်လှမ်းတဲ့ရှုတိုင်းလဲရွေ့နေတဲ့သဘောပဲသိတယ်ချတဲ့ရှုတိုင်းလဲရွေ့နေတဲ့သဘောပဲသိတယ်။ ဒါကနောက်တစ်ဖက်ကကြွားလဲလှမ်းတယ်ချတယ်ရှုပြန်လဲရွေသဘောပဲသိပြန်တော့ရွေသဘာဝတွေဆိုတော့အဲ့ဒီရွေသဘာဝတွေကို လူလို့လဲမယူဆတော့ပုဂ္ဂိုလ်တ attva လို့လဲမယူဆတော့ယောက်ျားမိန်းမရောမယူဆတော့ဘူးအဲ့တော့ပုဂ္ဂိုလ်တ attva ငါယောက်ျားမိန်းမဆိုတဲ့အတိမအမြင်မှအတ္တဒိဋ္ဌိတက္ကရာဒိဋ္ဌိအဲ့ဒီအခိုက်မှာရှိသေးလား ဝိပဿနာဉာဏ်ကဝိပဿနာအသိကအဲ့ဒီဒိဋ္ဌိကိုအဲ့ဒီအခိုက်အတန့်မှဖြုတ်ပြလိုက်တာပြုတ်သွားရောသို့တော်လည်းဝိပဿနာဉာဏ်ကတော့အဲ့ဒါလို့စိတ်တည်ငြိမ်ပြီး ပိုင်းပိုင်းခြားခြားသိနေတဲ့အချိန်မှာပဲပြုတ်တယ်ဝိပဿနာဉာဏ်မဖြစ်တဲ့အချိန်ကြရင်ပြန်ပြီးတော့အဲ့ဒါဖြစ်လာတယ်ဒါဖြစ်ရင်အဲ့ဒီ ပုဂ္ဂိုလ်တ attva ငါဆိုတဲ့အတ္တဒိဋ္ဌိတက္ကာယဒိဋ္ဌိအသိမှအမြင်မှဟာဘယ်အခါကြမှာအမြင့်ပြတ်ပြန်မဖြစ်အောင် ပြုတ်ထွက်သွားမလဲဘယ်ကြမှာမဲ့ညာရမှာဟုတ်တယ်မဟုတ်လားမဲ့ညာရပြီဆိုတော့အမြင့်ပြတ်ဒီအယူမှပြုတ်သွားရောနောက်ပြန်လာအောင်မလားမလာဘူးဒီတော့ ပုဂ္ဂိုလ်ဆွဲတ attva ဆွဲငါဆွဲခေါ်တဲ့အတ္တဆွဲကြီးလေအကုသိုလ်များများ လုပ်လေမဟုတ်လားလောဘဒေါသကိလေသာများလေအဲ့ဒီအတ္တဆွဲနည်းလေအကုသိုလ်နည်းလေ ကုသိုလ်များလေမဟုတ်ပေဘူးလားဒီတော့ဝိပဿနာအားထုတ်တဲ့လူဟာအဲ့ဒီအသိကြအောင် ရှုယုံနေမဟုတ်ဘူးတည်ငြိမ်ယုံနေမဟုတ်ဘူးအဲ့လိုသိစီအထိအထုတ်လို့သိမိပြီဆိုလို့ရှိရင်တော့ဒီပုဂ္ဂိုလ်မှာအတ္တဆိုရအာကောင်းမလားအာသေးမလားအာသေးမယ်မဟုတ်လားအတ္တဆိုရအာသေးရင်လောဘဒေါသကိလေသာနည်းမယ်အဲ့ဒါလို့ဆိုရင် तू ချမ်းသာမလားဆင်းရဲမလားချမ်းသာတယ် အဲ့တော့အာမထုတ်တိုက်ဘူးလားဒါကြောင့်မြတ်စွာဘုရားကတတိပဋ္ဌာန်အာထုတ်ခြင်းကြောင့်ရတဲ့အကျိုးတွေမှာပထမဆုံးအကျိုးအနေနဲ့မြတ်စွာဘုရားမိန့်ကြားတယ်အယံဤတတိပဋ္ဌာန်နိလန်သည်သတ္တနာတတ္တဝါတို့ဤဝိတ္တရိယကိလေသာမှ စင်ကြယ်ဖို့ရာ ဧကာယနောမေကောတခုဒီတကြောင်ဒီသောလမ်းမှန်ပေတီတဲ့ပါတယ်တော့ဒီတတိနဲ့စောင့်ရှုတဲ့နိလန်းဟာဘာအတွက်တဲ့တော့ကိလေသာစင်ကြယ်ဖို့ရာသတ္တနံတတ္တဝါတို့ဤဝိတ္တရိယာကိလေသာမှစင်ကြယ်ဖို့ရာဧကယနောမေကောတခုဒီတကြောင်ဒီသောလမ်းမှန်ပေတီ ဒီတလမ်းပဲရှိတယ်တလမ်းတခြားလမ်းမရှိဘူးတဲ့တတိနဲ့စောင့်ကြည့်တဲ့နိလန်းပဲကိလေသာစင်ကြယ်ဖို့ရှိတယ်တခြားနိလန်းကမရှိနိုင်ဘူးကိလေသာမစင်ကြယ်နိုင်ဘူးတဲ့အိန္ဒိယမှာရှိတယ်လေလောဘဒေါသကိလေသာတွေစင်ကြယ်ခြင်းလို့မလို့မလုပ်တယ်လဲဆို ခွေးလို့ကျင့်တယ်နွားလို့ကျင့်တယ်ခွေးလို့ကျင့်တယ်ဆိုတာလေးဘက်သွားတယ်လေ အဲ့ဒါအစာစားတဲ့အခါကျတော့လည်းပဲမြေကြီးဘောကအစာကုန်စားလေသူပကံခွဲရောက်တယ်မလို့ဘူးအဲ့တော့ပကံခွဲရောက်တော့တတ်မဲ့တဲ့လောဘငြိမ့်မသွားဘူးလားဟုတ်ကဲ့လားတော့ကဲသူဝုတ်ကောဝုတ်သလားအဲအဝတ်စားမတတ်မဲ့ကောတတ်မဲ့တဲ့လောဘကောရှိလားအဲမရှိဘူးအဲအဲ့တဲ့အခါကျတော့လည်းလွယ်လွယ်ပဲပြာပုံမှာအသာဝုတ်အိတ်လိုက်တာပဲအဲတခုတော့ရှိတယ် ဖိုကနောက်တော့၃ပတ်ပတ်လိုက်ရသေးတယ်ပတ်ပြီးမှအေးရတယ်ခွေးပြာပုံမောအိတ်တာသေချာတွေ့ဘူးလားမပတ်ဘူးလားပတ်တယ်နော်အဲ့ဒါပတ်ပြီးမှအိတ်တယ်အေးအဲ့တော့သူ့မှာစောင်းနေခြံောင်းနေလူသေးလားအဲစောင်းခြံောင်းမတတ်မဲ့တဲ့လောဘငြိမ်းမသွားဘူးလားအဲ့ဒါကြောင့်ကိလေသာငြိမ်းရင်ခွေးလိုကျင့်တယ်နွားလိုကျင့်တယ် အိန္ဒိယမှာရှေးကအဲ့ဒီအကျင့်တွေများတယ်အခုလည်းရှိတာပဲအဲ့ဒါကိုဘာခေါ်တယ်လဲဆိုတော့သီလပတပရာမာသဒိဋ္ဌိလို့ခေါ်တယ်သီလပတအလေအကျင့်မျှဖြင့်ကိလေသာငြိမ့်နိုင်ဆင်းရဲငြိမ့်နိုင်တယ်လို့ပရာမာသမှားမှားယွင်းယွင်းဆင်ခြင်သုံးသပ်ထားတဲ့ဒိဋ္ဌိအယူမှားတယ်။ဗာဒိဋ္ဌိတဲ့တော့ သီလပဒပရာမာသဒိဋ္ဌိအလေးအကျင့်မျှဖြင့်သန္တရာဝတ်မှာဆင်းရဲစေလွတ်လွတ်စေနိုင်တယ်လို့ကိလေသာငြိမ်းစေနိုင်တယ်လို့ယူဆတဲ့အယူမှားအဲ့ဒါကိုဒီလိုဆောင်မလုပ်ထားတဲ့သစ္စာမမြင်မက်ခေမပါလေ့ကျင်ကားဖြင့် ချမ်းသာမြဲမြည်သူယုံကြည်ခေါ်ပြီးသီလပဒါတဲ့သူ့မှာသစ္စာလေးပါဒုက္ခသစ္စာသမုဒိယသစ္စာនិရောဓသစ္စာကိုလည်းမမြင်ဘူးသူကျင့်တဲ့အကျင့်နဲ့မခင်လည်းမပါဘူးဒါပေမဲ့အလေးအကျင့်လေးလောက်ယုံနဲ့ပဲသူဟာခွေးလိုကျင့်ယုံနွားလိုကျင့်ယုံခွေးနေနေနွားနေနေယုံနဲ့ပဲအလေးအကျင့်များနဲ့ပဲ ကိလေသာစင်ကြယ်နိုင်တယ်လို့ယူဆတော့ဒီယူဆဟာဟုတ်မလားမဟုတ်ဘူးလားအဲဒါကြောင့်ပရာမာသမှားမှားရင်ရင်စင်ကြယ်သုံးသပ်ထားတဲ့ဒိဋ္ဌိအယူမှားတယ်သီလပဒပရာမာသဒိဋ္ဌိအလားတူပဲသစ္စာလေးပါးမသိမမြင်ဘဲနဲ့မဲခင်ရှိပါမပါဝင်မဲနဲ့ ကျင့်အလဲအကျင့်သက်သက်နဲ့ပဲသန္တရာဘုကလွတ်စင်နိုင်တယ်ဆေးရငြိမ့်စေနိုင်တယ်ကိလေသာငြိမ့်စေနိုင်တယ်လို့ယူဆတဲ့အယူဆမှန်သမျှသီလပတပရာမာသဒိဋ္ဌိကြီးပဲအခုနပြောတာကြည့်လေကြွားတာလှမ်းတာချတာကို ရှုတဲ့အခါမှာ အရှိသဘောဖြစ်တဲ့ရွေ့နေတဲ့သဘောမျှပဲလို့သိမှပဲပုဂ္ဂိုလ်တ attva ငါဆိုတဲ့အသိမှငြိမ့်တာမဟုတ်လားအဲ့ဒါရှုလို့ငြိမ့်တာမဟုတ်လားအဲ့ဒီရှုတာထဲမှာမဂ္ဂင်၈ပါးပါတယ်ပြီးတော့ဒါဟာရွေ့နေတဲ့သဘောမျှပဲလို့သိတာဟာဒုက္ခသစ္စာကိုသိတာဒုက္ခသစ္စာဆိုတာယုံနဲ့နာကိုသိတာမှန်သမျှဒုက္ခသစ္စာသိတာပဲအာ အကျင့်ကမဂ္ဂင်၈ပါးအကျင့်ဖြစ်တဲ့အတွက်သစ္စာကိုသိမြင်တယ်ဒါဒုက္ခသစ္စာဆိုတဲ့သဘာဝပါလဲဝါယောယုတ်ရွေရှားသဘောမျှပဲလို့သိတာအဲ့ဒါလို့သိမှသာလင်းကိလေသာငြိမ်းတာမဟုတ်လားမသိရင်ငြိမ်းမှာမလားမငြိမ်းဘူးအဲ့ဒီတော့တချို့ပြောတယ်လေကျွန်တော်တို့ကတော့ သမထနဲ့နိဗ္ဗာန်သွားဖို့ကျင့်ပါတယ်တဲ့အေးဒါမြင်သမထနဲ့နိဗ္ဗာန်သွားဖို့ဘယ်လိုများကျင့်သလုံးဆိုလို့ချင်းတနေ့အရဟံဂုဏတော်တထောင်စိတ်ပါတယ်တဲ့အဲ့ဒါဘယ်လိုစဉ်းစားမလဲအဲကိုရိုကြီးဘယ်လိုကြီးနေတာလဲအဲအဲအဲအဲတနေ့အရဟံဂုဏတော်တထောင်စိတ်ပါတယ်တဲ့ အရာကုံတော့တထောင်စိုက်တာနဲ့သူရုပ်သဘောနာသဘောသိမလားမသိရင်သူ့အကျင့်ဟာမဂ္ဂင်၈ပါးဘောင်ဝင်တဲ့အကျင့်ဟုတ်ကြလားမကျင့်ရင်သစ္စာသိမြင်ပါမလားဟုတ်ကဲ့လားမသိမြင်ရင်ကိလေသာငြိမ်းနိုင်မှာမလားမငြိမ်းရင်နိဗ္ဗာန်ရမလားမရဘူးဟုတ်ကဲ့လားဒါပေမဲ့ तू ကတော့အဲ့လိုပဲ ဒီနေ့အရဟံဂုဏ်တော်တထောင်စိတ်ချင်းဆိုတဲ့အလေးအကျင့်လုပ်ယုံနဲ့ပဲနိဗ္ဗာန်သွားမလို့တဲ့သူအယူဆမှားသလားမှန်သလားမှန်ပါဗျာဘာခေါ်တော့သီလဗဒပရာမာသဒိဋ္ဌိဟုတ်ကဲ့လားသီလဗဒပရာမာသဒိဋ္ဌိပါတယ်တော့သီလ အဲ့တော့နားမလဲပဲနဲ့အဲ့လိုလုံနေလို့သီလပရသီလပတ္တပရမတ္တဒိဋ္ဌိဖြစ်နေတဲ့လူတွေမနှဲဘူးတွေ့ဘူးတယ်မလားသိရမသိပဲကိုဟုတ်ကဲ့လားဂိုင်လိုက်ဆိုသစ္စာမမြင်မက်ခင်မပါလေ့ကျင်ကားဖြင့်ချမ်းသာမြဲမြည် သူယုံကြည်ခေါ်ပြီးသီလပဒာသစ္စာမမြင်မဲ့ခင်မပါလေ့ကျင်ငါဖြင့်ချမ်းသာမြဲမြီသူယုံကြည်ခေါ်ပြီးသီလပဒာ သစ္စာမမြင်မခင်မပါလေ့ကျင်ကားဖြင့်ချမ်းသာမြဲမည်သူယုံကြည်ခေါ်ပြီးသီလပဒါ ပေမဲ့အခုတော့သတိထားရတယ်အဲ့ဒါလို့အရဟံအရဟံအရဟံလို့ပတိစိတ်တာဟာကိလေသာငြိမ်းမှုနိဗ္ဗာန်ရဖို့စိတ်တာမဟုတ်ပါဘူးကုသိုလ်ရခြင်းလို့စိတ်တာပါဆိုရင်တော့အဲ့ဒါသီလပတ္တပရမတ္တမဟုတ်ဘူးကုသိုလ်ရခြင်းလို့စိတ်တာပါဆိုရင်တော့ဟုတ်တယ်လေအရဟံဂုဏ်တော်ပွားတော့ကုသိုလ်တော့ရတော့ပေါ့ဟုတ်တယ်မဟုတ်လားအဲ့ဒါမမှန်ဘူးလား အဲအဲ့လိုဆိုရင်တော့သီလပဒပရမတ္တဒိဋ္ဌိမဟုတ်ဘူးအဲ့ဒါလို့ပရိစိတ်ချင်းအပြင်ကိလေသာငြိမ်းနိုင်တယ်တဏှာဘောကလွတ်နိုင်တယ်နိဗ္ဗာန်ရနိုင်တယ်လို့ယူဆရင်တော့အဲသီလပဒပရမတ္တတခြားတရားဟာတွေလည်းအလားတူဒီတိုင်းပဲဟုတ်ကလားဥပမာထွက်လေဝင်လေရှုယုံနဲ့ကိလေသာငြိမ်းနိုင်တယ်နိဗ္ဗာန်ရနိုင်တယ်ဆိုရင်နော် အဲသီလပတ္တပရာမာသပဲဟုတ်ကဲ့လားသို့တော်လည်းတစ်ခုရှိတယ်ထွက်လေဝင်လေရှုရမှာရှုတဲ့ဤတနည်းကတော့ဝိပဿနာပေါဝင်တယ်မဂ်ကင်၈ပါးပေါဝင်တယ်ဘယ်လိုလဲဆိုတော့ဝင်တယ်ထွက်တယ်ဝင်တယ်ထွက်တယ်လို့အဲဒါလို့လေဝင်တော့ဝင်တယ်ထွက်တော့ထွက်တယ်လို့ဝင်တယ်ထွက်တယ်ဝင်တယ်ထွက်တယ်လို့မရှုဘဲနဲ့ ဝင်တဲ့အခါမှာနှာသီးဝါလေးမှာလေထိသွားတယ်အဲ့ဒါကိုထိတယ်လို့ရှုတယ်ထွက်တဲ့အခါမှာလည်းနှာသီးဝါလေးမှာလေထိသွားတယ်အဲ့ဒါကိုထိတယ်လို့ရှုတယ်အဲ့ဒီထိတယ်ဆိုတဲ့သဘောကတကယ်မရှိဘူးလားပရမတ်ပဲပရမတ်ကိုရှုရင်ဝိပဿနာမဂ္ဂင်၈ပါးဘောင်ဝင်တယ်ပညာကိုရှုရင်တော့မဂ္ဂင်၈ပါးဘောင်မဝင်ဘူးဟုတ်ကဲ့လား အဲ့တော့ထီသဘောလေးကိုရှုရင်တော့အဲ့ဒါဖုတ္တပဓာတ်ခေါ်တယ်လေအာဘောဓာတုဝိဝိစိတံဘုတ္တတယသင်္ခတံဖုတ္တပရူပနာမဆိုတာဓာတ်ကြီးလေးခုတည်းကအာဘောဓဆိုတာတော့သိမ်မွေးလို့တဲ့ထိတယ်ဆိုတဲ့သဘောသူ့မှာမရှိနိုင်ဘူးတဲ့ကျန်တဲ့ပထဝီဝါရောဒေဇော သုံးမျိုးပေါင်းကတော့တဲ့ထိတွေ့လို့တရားတယ်တဲ့ဒါကြောင့်အဲ့ဒါဟာဖုတ္တပထိတွေ့တယ်ဆိုလို့ရှိရင် ဖုတ္တပဒပရမတရားအဲ့ဒါကိုထိတယ်ထိတယ်လို့ရှုရင်တော့သူဟာဝိပဿနာပဲလေဝင်တိုင်းထိတယ်ထွက်တိုင်းထိတယ်ဝင်တိုင်းထိတယ်ထွက်တိုင်းထိတယ်အဲ့လိုရှုရင်တော့သူဟာဝိပဿနာဖြစ်တော့မဂ္ဂင်၈ပါးဘောင်ဝင်တယ်ရှုတာကသမာဓိမဂ္ဂင်ရှုနိုင်အောင်အထောက်တာကသမာဝါယာမမဂ္ဂင် အဲ့ဒီထိတာလေးပေါ်မှာရှုပါများလို့စိတ်တည်ငြိမ်တာကတမာတမာရိမက်ခင်ဟုတ်ကဲ့ဟုတ်တယ်မဟုတ်လားနောက်တစ်ခါအဲ့ဒီထိတဲ့အပေါ်မှာ ရှုစိတ်ကလေးတင်တင်ပေးတဲ့သဘောကတမာသင်္ကပ္ပမက်ခင်မဟုတ်ပေဘူးလားအဲ့တော့ထိတဲ့သဘောကိုထိသဘောမျှပဲလို့အမှန်တိုင်းသိတာကတမာဒိဋ္ဌိမက်ခင် အဲ့ဒါလို့ရှုနေတော့မှအပြစ်မကင်းတဲ့စကားမပြောဘဲရှောင်းနေတာကတမ္မာဝါစာအပြစ်မကင်းတဲ့အလုပ်မလုပ်ဘဲရှောင်းနေတာကတမ္မာကမ္မန္တာအပြစ်မကင်းတဲ့အပြစ်မကင်းတဲ့အတ္တမဝါညောင်းရှောင်းနေတာကဟုတ်ကဲ့လားအဲ့ဒီတော့ဘယ်နှပါလဲ၈ပါးအဲ့ဒီထိတာမှအဲ့ဒီမကင်း၈ပါးပါဝင်တယ်အဲ့ဒါကတော့ဒီထိတာရှုခြင်းအပြင် ကိလေသာငြိမ့်နိုင်တယ်ဆင်းရဲငြိမ့်နိုင်တယ်တစ္ဆာကိုသိမြင်နိုင်တယ်လို့ယူဆရင်ဒါကတော့မှန်တယ်သီလပဒပရာမာသမဟုတ်ဘူးเนาะဒီလိုမဟုတ်ဘဲနဲ့ဝင်နေထွက်တယ်ဝင်နေထွက်တယ်နဲ့အဲ့ဒါလို့ရှုတယ်ဆိုလို့ရှိရင်တော့ဒါသမထကမ္မထတက်တက်ပဲသူပညာကိုရှုနေတာဝင်ခြင်းထွက်ခြင်းဆိုတာအစစ်မှန်တရားမဟုတ်ဘူးအရာတစ်ခုရဲ့ရွေ့သွားတာ ရွေ့သွားတဲ့သဘောဓမ္မရွေ့တာကိုရှုတာမဟုတ်ဘူးဝင်တယ်ဆိုတာအထက်ဝင်သွားတာထွက်သွားတယ်ထွက်တယ်ဆိုတာအထက်ကနေအပြင်ထွက်သွားတာဒီသဘောရှုတာဖြစ်တဲ့အတွက် तू ကပညာအာကာရပညာခေါ်တယ်အဲအဲ့ဒါရှုခြင်းအပြင်ရနိုင်တယ်ဆိုလို့ရှိရင်တော့နိဗ္ဗာန်ရနိုင်တယ်ဆိုရင်တော့ဒါမှားတယ်အဲ့ဒါကိုစွဲနေရင်သီလပဒပရမသဒိဋ္ဌိပဲမဂ္ဂင်၈ပါးပေါင်းမဝင်ဘူးဟုတ်ကဲ့လား အလားတူပဲတချို့တချို့ကိစ္စတွေကုသိုလ်လုပ်ငန်းတွေမှာလည်းပဲကုသိုလ်ရဖို့တက်တက်ပဲလို့မယူဆပဲနဲ့ကိလေသာငြိမ်းဖို့နိဗ္ဗာန်ရဖို့လုပ်ပါတယ်ဆိုလို့ရှိရင်တော့သီလပဒပရမတ္တဒိဋ္ဌိပဲဟုတ်ကဲ့လားပြီးတော့ဒီထွက်လေဝင်နေရှုတာလည်းပဲတမာရိရဖို့ဇံရဖို့အဘိညာဉ်ရဖို့ရှုတယ်ဆိုလို့ရှိရင်တော့ဒါသီလပဒပရမတ္တဒိဋ္ဌိမဟုတ်ဘူးဘာကြောင့်လဲသူဟာမမှန်ဘူးလား မှန်တယ်လေအဲ့တော့သီလပရပါရမတ္တဒိဋ္ဌိမဟုတ်ဆင်းရဲငြိမ်းမှုနိဗ္ဗာန်ရဖို့ရှုပါတယ်ဆိုရင်နာသီလပတ္တပရမတ္တဒိဋ္ဌိဟုတ်ပြီလားကိုင်းစစမ်းမှာသစ္စာမမြင်သစ္စာမမြင် မဂ်ခင်၈ပါးဘာဝင်ပြီးတစ္ဆာမြင်တယ်ဆိုတာကသိတာပဲအရှိတဘာဝကို အရှိတိုင်းသိတာဟုတ်တယ်မဟုတ်လားအရှိတဘာဝကိုအရှိတိုင်းသိအောင်ဘာလုပ်ရလဲအရှိတိုင်းရှုရတယ်နာနေရင် နာတယ်လို့ပဲရှုရတယ်ကျင်နေရင်ကျင်တယ်လို့ပဲရှုရတယ်စဉ်းစားနေရင်စဉ်းစားတယ်ကိုရှုရတယ်တွေးနေရင်တွေးတယ်လို့ပဲရှုရတယ် အရှိတဘာကိုအရှိတဘာဝအတိုင်းရှုတော့သူ့အရှိတဘာဝအတိုင်းစိတ်တည်ငြိမ်လာတော့သိလာတယ်အဲ့ဒီအသည့်ဟာတမတမဒိဋ္ဌိမှန်စွာသိမြင်မှုဝိပဿနာဉာဏ်ဟုတ်ကဲ့လားအဲ့တော့သိဖို့ရာအတွက်တည်ရမယ်တည်ဖို့ရာအတွက်ရှုရမယ်ပေါ့မဟုတ်ဘူးလား တည်ဖို့ရအတွက်ရှုရမယ်အဲရှုဖို့ရအတွက်တော့အားထုတ်ရမယ်ပေါ့ကြိုးစားရမယ်မဟုတ်ဘူးလားကဲလိုက်စို့ယုံနံတဘာဝကိုတဘာဝမြတ်တာဟုအမှန်တိုင်းပိုင်းပိုင်းခြားခြားသိရမည်ယုံနံတဘာဝကိုယုံ တဘာဝမျှသာဟုအမှန်တိုင်းပိုင်းပိုင်းခြားခြားသိရမည် ဝမျှတာဆိုတာအရှိတဘာဝမျှသူရှိနေတဲ့သဘောပဲ။ကိုင်းဆိုသိအောင်ရှုရမည်။သိမှကိလေသာငြိမ့်သည်။ကိလေသာငြိမ့်မှဆင်းရဲငြိမ့်သည်။ဆင်းရဲငြိမ့်မှချမ်းသာရသည်။ သိအောင်ရှုရမည်ရှုမှဒီငြိမ်သည်ဒီငြိမ်မှသိသည်သိမှကိလေသာငြိမ်သည်ကိလေသာငြိမ်မှဆင်းရဲငြိမ်သည်ဆင်းရဲငြိမ်မှချမ်းသာရသည် သိအောင်ရှုရမည်ရှုမှဒီငြိမ်သည်ဒီငြိမ်မှသိသည်သိမှကိလေသာငြိမ်သည်ကိလေသာငြိမ်မှဆင်းရဲငြိမ်သည်ဆင်းရဲငြိမ်မှချမ်းသာရသည် ဘာဝကို ကြည်တာမလားတတိကို ပြောတာပေါ့အဲ့ဒါပဲတတိပဋ္ဌာန်ဟုတ်ကဲ့လားဒီတော့မိမိတို့ပြုပြုသမျှဒါနကုသိုလ်သီလကုသိုလ်ဝေယဝိသကုသိုလ်ဒီကုသိုလ်တွေဟာကိလေသာငြိမ်းချောင်းယုံ nant တဘာဝကိုအမှန်တိုင်းသိချောင်းကောင်းသောအထောက်ပံ့ဖြစ်ပါစေလို့ကုသိုလ်ပြုတိုင်းရည်ရွယ်ချက်ဥတည်ချက်ထားရင်အဲ့ဒီကုသိုလ်တွေကကိုယ့်ကိုယ် ယုံနာတဘာဝတည်ရဲ့အတွက်အကြောင်းထောက်ပံ့မပြုဘူးလားပြုတယ်ဒါကြောင့်မလို့ဒီကနေ့ဥတန်ထွတ်တို့ဒေါ်သီရာအေးတို့ယဟန်ကယဟန်ပြုရှင်ပြုသီလရှင်ဝတ်ဆိုတဲ့ကုသိုလ်တွေပြုတယ်အဲ့ဒီကုသိုလ်တွေပြင်ဒါနကုသိုလ်တွေလည်းဆွမ်းခဲ့ပွဲပေါ်စဉ်ချွတ်ချင်းရတာလှူဒန်းခြင်းအစအုပ်လှူဒန်းခြင်းပစ္စည်းလေးပါလှူဒန်းခြင်းဆိုတဲ့ဒါနကုသိုလ်တွေလည်းပြုတယ် ၈ပါးသီလလည်းအချိန်ကာလပိုင်းခြားပြီးခံယူဆောက်တည်ကြတယ်။အဲတော့ဒီကနေ့ပြုရတဲ့ဒီကုသိုလ်စုစုအကြောင်းထောက်ပံ့ပြုလို့မိမိတို့ဟာယုံ nant တဘာဝကိုတဘာဝမျှတာဟုအမှန်တိုင်းပိုင်းပိုင်းခြားခြားသိရဲ့အတွက်ဒီကုသိုလ်တွေကအချောင်းအကြောင်းထောက်ပံ့ပြုပါစေ။အကြောင်းထောက်ပံ့ပြုတဲ့အတွက်လည်းယုံ nant တို့ရဲ့တဘာဝအမှန်ကိုအမှန်တိုင်းသိတဲ့ဝိပဿနာဉာဏ်နဲ့တဆင့်နဲ့တဆင့်ရင့်တန်လို့ မဲ့ညာဘုံညာအထိရရှိလို့ကိလေသာငြိမ်းဆင်းရဲငြိမ်းရပါလို့ဤလို့ရည်ရွယ်ချက်ဥဒေချက်ထားရမယ်အဲ့လိုဥဒေချက်ထားတဲ့အတိုင်းဒီကနေ့ပြုရတဲ့ဒါနကောင်းမှု သီလကောင်းမှုဘာဝနာကောင်းမှုဓမ္မသောနာကောင်းမှု အစုစုအကြောင်းထောက်ပံ့ပြုလို့ယုတ်တရားနန္တရားတို့ကိုမပြတ်မလားစောင့်ရှုရမှာစောင့်ရှုတန်းရှုတန်းတည်ငြိမ်မှုသမာဓိရပြီးတော့ တည်ငြိမ်တဲ့အတွက်ပဲယုံနာတို့ရဲ့သဘာဝအမှန်ကိုအမှန်တိုင်းသိတဲ့ဝိပဿနာဉာဏ်နဲ့တဆင့်နဲ့တဆင့်ရင့်တန်လို့မဲ့ညာဖူညာဖြင့်ကိလေသာခတ်သိမ်းချုပ်ပြန်ငြိမ်း၍ဇတ်သိမ်းရာမှာ အေးနိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေ။ တဆရာတော်အရှင်သနကအဘိဝင်သားကဘုရားနိကြချမ်းသာစွာနေထိုင်နည်းတရားတော်ကို ဟောကြားတော်မူပါတော့မယ်ရှင်။ဘုန်းကြီးအရင်နှစ်တွေကအသည့်အမြင်မှမှချမ်းသာရတရားနဲ့တိပဲဆိုင်ပွားတရားတော်များကိုအတန်လွင့်ဟောကြားခဲ့ပါတယ်။တိပဲဆိုင်ပွားတရားက တရားသဘောနည်းနည်းတော့အသည့်နည်းနည်းခက်ပါတယ်။ ဒါကြောင့်ဒီနှစ်တော့အများသိလည်းတဲ့အချက်ကလေးတွေကိုထည့်ပြီးဟောပါမယ်တရားကိုတော့ဗုဒ္ဓနိကြချမ်းသာစွာနေထိုင်နည်းတရားတော်လို့နာမည်တက်ကြပါစို့ဒီချမ်းသာစွာနေထိုင်နည်းကို လူတိုင်းသိထားတယ်လို့ထင်ပါတယ်။ဘာကြောင့်လဲဆိုတော့လူတိုင်းဟာကိုယ်ဆင်းရဲစိတ်ဆင်းရဲမရှိပဲချမ်းချမ်းသာသာ နေထိုင်ကြရတဲ့လူတွေကြီးဖြစ်လို့ပါပဲ။ဒီလိုချမ်းချမ်းသာသာနေထိုင်ကြပြီးတဲ့ဘုရားရှင်တော်မြတ်ဖျားညွှန်ကြားတော်မူတဲ့ချမ်းသာစွာနေထိုင်နည်းကိုတော့သိတဲ့လူရှားပါတယ်။ ဒါကြောင့်မဲအနေထိုင်မတက်လို့မစင်းရဲတဲ့မဲနဲ့စင်းရဲနေကြတဲ့လူတွေချမ်းသာတဲ့မှလည်းရတဲ့မချမ်းသာနိုင်ကြတဲ့လူတွေပဲများနေပါတယ်ချမ်းချမ်းသာသာနေထိုင်နည်းကိုသိလို့အနေထိုင်တက်ကြရင်ဖြင့်ဆင်းရဲနေပါသည်ချမ်းသာများမှသိကြပါတယ်ယုံနာနှစ်ပါးပေါင်းစုထားတဲ့တ attva တိုင်းဟာရှင်တော်မြတ်ဘုရားဟောကြားတော်မူတဲ့ဒုက္ခသစ္စာသဘောအရဆင်းရဲအစုဘုံတက်တဲ့ပဲဆိုတာအလွန်မှန်ပါတယ်သို့တော်လည်း ဒီဆင်းရဲကဂွင်းလုံးကျမလွတ်နိုင်သေးမီမှာဆင်းရဲတက်တာတော့တက်တာအောင်ချမ်းသာရတော့ရအောင်စီမံဖန်တီးလို့ဖြစ်တဲ့နီလန်းတွေရှိတော့ရှိပါတယ်အဲ့ဒီနီးတွေတဲကပထမဆုံးပြောရင်တဲ့နီးကတော့ရောင်ရဲတင့်နေမှုပါပဲစာဝနေရဲ့အတွက်လောကီစီးပွားဥစ္စာကိုရှာတာကအစဘာမဆိုတင့်နေရောင်ရဲတတ်ရင်ချမ်းသာပါတယ်တန်တုဋ္ဌိပရမန္တနာရတဲ့ပစ္စည်းဥစ္စာတွေပိုးပြီး လူကျင်လောဘဆိုမပွားစေပဲရသမျှနဲ့တင့်တယ်ရောင်ရဲပြီးလောင်းကအောင်ချိုးကြံချွေတာသုံးဆွဲတတ်ရင်ချမ်းသာတော့ချမ်းသာပါတယ်ဒီလိုမဟုတ်ဘဲနဲ့အဆုံးအမရှိတဲ့လောဘရဲ့အလိုကိုလိုက်ပြီးရလေလိုလေအိုးတစေဆိုသလိုအပိုးအမိုးတွေကိုရဖို့ကြိုးစားအထောက်နေရင်တော့မချမ်းသာပါဘူးဒီနေရာမှာရှိတာနဲ့တင်းနေရမယ်လို့မဆိုလိုပါဘူးရတာနဲ့တင်းနေနေတယ်လို့ဆိုလိုပါတယ်လူဟာအသက်ရှင်နေသမျှကာလပတ်လုံး စာဝန်နေရပြည့်စုံမှုအတွက်လောဘကိုလုံးဝမပယ်နိုင်သေးတဲ့အခါမှာဒီလောဘဟာ ရှိသလောက်တော့ရှိနေရတာပါပဲသို့တော်လည်းအခြေအနေလိုက်ရှိတော့တယ်ရှိတိုက်တယ်လို့တဲ့မပိုမကဲစီပဲ ရောင်ရဲတင်းနေမှုနဲ့လောဘကိုဇက်တက်ပေးနိုင်ရင်ချမ်းသာပါတယ်ပုံစံပြောရရင် လူတယောက်မှာတစ်လစားဖို့ငွေ30ပဲရှိတယ်ဆိုကြပါစို့သူဟာရှိတာနဲ့တင်းနေလို့မရပါဘူး နောက်ထပ်ငွေရဖို့ဉာဏ်ဝိရိယရှိသလောက်ကြိုးစားရှာဖွေရပါလိမ့်မယ်သူဉာဏ်စွမ်းဝိရိယစွမ်းရှိသလောက်ကြိုးစားရှာဖွေလို့ငွေတရားရတယ်ဆိုကြပါစို့အဲ့ဒီတရားနဲ့တင်းနေရောင်ရဲပြီးလောက်ငါအောင်စီမံဖန်တီးရပါမယ်ဒီလိုဆိုရင်ချမ်းသာသလောက်ချမ်းသာပါတယ်အဲ့ဒါလိုမဟုတ်ဘဲနဲ့ရတာနဲ့မတင်နိုင်မရောင်ရဲပဲမရနိုင်တဲ့900တထောင်ကိုလှန်တောင့်တာပြီးလောဘဆိုတက်နေရင်မချမ်းသာတော့ပါဘူး အဲ့ဒီအတော်မတတ်နိုင်တဲ့လောဘကနေပြီးဒေါသမာမာနအိတ်တာမစ္စရိယစတဲ့တရားစုတွေလည်းပေါက်ပွားလာတတ်ပါတယ်အဲ့ဒီတရားစုတွေဆင်းပွားလာတော့ပိုးဆင်းရဲပြန်ပါတယ်ဒါကြောင့်လိုချင်တတ်မြတ်တဲ့လောဘကိုတင်းနေရောင်ရဲမှုနဲ့ဇက်တပ်ပေးနိုင်ရင်ချမ်းသာတဲ့လောက်ချမ်းသာကြောင်းထင်ရှားပါတယ်ဒါပေမဲ့အဲ့ဒီတင်းနေရောင်ရဲမှုဟာနေရာဒေသအချိန်အခါအခြေအနေနဲ့လိုက်လျောတဲ့တင်းနေရောင်ရဲမှုဖြစ်ဖို့လိုပါတယ်။ ရှေးကဝိရိဟတိုင်းပြည်ကြီးကိုဆွံ့ငယ်ပြီးတောထွက်ရသေးပြုလာတဲ့ဝိရိဟရသေးနဲ့ခန္ဓာရတိုင်းပြည်ကြီးကိုဆွံ့ငယ်ပြီးတောထွက်ရသေးပြုလာတဲ့ခန္ဓာရရသေးတို့အတူတကွနေထိုင်နေထိုင်ခဲ့ကြပါတယ်ရသေးနှစ်ပါးဟာတင့်နေရောင်ရဲမှုကိုလက်ကင်ပြုပြီးဆွမ်းခံလို့ရသမျှနဲ့မြတ်တအောင်သုံးဆောင်ကတရားကျင့်သုံးနေကြတော့အလွန်ချမ်းသာကြပါတယ်ဒီလိုနေလာရင်ကတနေ့တော့ဝိရိဟရသေးကဆွမ်းစားပြီးတဲ့အခါမှာဆွမ်းခံရကရလာတဲ့စားတုပ်ကလေးမကုံမဲကြမ်းနေတာနဲ့ လုံကြုံရာခြုံတစ်ခုထဲမှာသိမ့်ထားပါတယ်နောက်တနေ့ယတိနှစ်ပါးဆွမ်းစားကြတဲ့အခါမှာစားမပါတော့ဝိဒိဟယတိကသိမ့်ထားတဲ့စားတို့ကလေးသွားယူပြီးဂန္ဓာရယတိကိုပေးပါတယ်ကန္တရယတေကစားဘယ်ကရတယ်လဲလို့မေးတော့ဝိရိဟယတေကအရင်နေ့ကတိမ့်ထားတဲ့စားဖြစ်ကြောင်းပြောပါတယ်ဒီရင်မဲ့ကန္တရယတေကဝိရိဟယတေကိုပြစ်တင်ကြိမ်မုံတော့တာပါပဲသူပြစ်တင်မုံကဝိရိဟယတေအသင်ဟာဘာအသုံးကြသလဲ ယူဇနာ300ကျယ်ဝန်းတဲ့ဝိတေဟတိုင်းပြည်ကြီးနဲ့တကွထိနန်းစီစဉ်ရောရွှေငွေဥစ္စာဗန္ဒာကြီးကြတွေပါဆွန့်လွတ်ပြီးရသေးပြုလာခဲ့တယ်။အခုရသေးဖြစ်လာတဲ့အခါကျမှရတာနဲ့မတင်နိုင်နိုင်ပဲဒီစားကလေးမဖြစ်စလောက်ကိုတတ်တတ်မဲ့မဲ့နဲ့ကြောင်ညုံကြကြသိသိထားတယ်ဆိုတာအင်မတန်မလျော်ကန်တဲ့အလုပ်ပဲလို့အပြစ်တင်ပါတယ်။ခန္ဓာရရဲ့အပြစ်တင်တာဟာတင်တိုက်လို့တင်တာပါ။စီစဉ်ဥစ္စာတွေဆွန့်လွတ်ပြီးရသေးဖြစ်လာမှတော့ တနေ့တာစမ်းခံလို့ရသမျှနဲ့ရောင်ရဲတင်းနေမှဣတိဒုက္ခယသိဖြစ်ရတဲ့အရာသာယသိချမ်းသာရမှာပေါ့ဒီလိုမဟုတ်ပဲနောက်တနေ့စာအတွက်တတ်မဲ့တွေ့တာပြီးပုံမိသိသိထားရင်စားကလေးမဖြစ်လောက်ပင် ဖြစ်စေဥတော့လုံုံကြီးနေရချာရတယ်သိသိရတယ်မုံမစိုးလေမလွင့်ရအောင် ပိုးမွားသားသမင်စတဲ့တိရစ္ဆာန်တွေမစားမတော့ရအောင်စောင့်ရှောက်ရတယ်သမင်များစားအလွန်ကြိုက်တဲ့ လုံုံမလုံုံမမလားလို့လဲတကြောင်ကြကြတစိုးရင်ဖြစ်နေရတယ်အဲ့ဒါလို့စသည်ဖြင့်တနေ့တာရသမျှနဲ့မတင်နိုင်မယောင်ရဲတော့ဒုက္ခတွေထပ်ဆင်ပွားလို့ဆင်းရဲတွေများရပါတယ်ဒါကြောင့်တောထွက်ပြီးရသည့်မှပြုလာရင်တော့ဒီလိုအသေးဖွဲကလေးကစပြီးရောင်ရဲတင်းနေမှုလိုပါတယ်ဒါပေမဲ့ဒီဝိဒေဟယတိဟာယတိအဖြစ်နဲ့မဟုတ်ပဲဝိဒေဟရမင်းအဖြစ်နဲ့သာဆိုရင်တော့သူ့တင်းတင်းရောင်ရဲမှုကတစ်မျိုးဖြစ်ရပါလိမ့်မယ် မိမိတိုင်းပြည်နဲ့သာတင့်နေရမယ်သူတို့ဘာတိုင်းပြည်ကိုလိုချင်မျက်စိမရှိရဘူးတင့်လျော်လျော်ပတ်တဲ့နေမှုစားမှုစီစဉ်ခံစားမှုနဲ့သာတင့်နေရောင်ရရမယ်လွန်လွန်ကဲကဲမဖြစ်စေရဘူးဒီလိုဖြစ်ရပါလိမ့်မယ်ဒီလိုမင်းဖြစ်နေကြတော့ခုနပြောခဲ့တဲ့စားလို့စားဝယ်တောက်ဖွယ်မျိုးကစပြီးမမဆိုမယုံမဖိတ်မပြတ်မစည်းရအောင် ကိုယ်တိုင်လည်းသူတို့တိတ်တိတ်တိတ်တိတ်စီစီလုပ်ရလိမ့်မယ်တိုင်းသားပြည်သူလူအများကိုလည်းပဲသူတိတ်တိတ်စီတိတ်တိတ်ချိုးကြံတတ်အောင်ညွှန်ကြားပေးရပေလိမ့်မယ် အမိတ်အာဏာထားတဲ့ရင်လည်းထားရပြီလိမ့်မယ်ဒါကြောင့်တင့်နေရောင်ရဲမှုဟာနေရာဒေသအချိန်ကာလအခြေအနေနဲ့လိုက်လျောတဲ့တင့်နေရောင်ရဲမှုဖြစ်ဖို့လိုတယ်လို့ပြောခဲ့တာပါပဲအဲဒီလိုတင့်နေရောင်ရဲမှုမျိုးလက်ကင်ထားရင်လူတိုင်းဟာကိုယ့်အခြေအနေလိုက်ထိုက်တဲ့ချမ်းသာမှုကိုရကြတာပါပဲဒုတိယချမ်းသာစွာနေထိုင်နည်းကတော့အဟောင်းကိုလည်းမပြန်နဲ့အသစ်ကိုလည်းမကြံနဲ့ဖြစ်ဖြစ်စေပစ္စုပန်မှာတင့်လျောအောင်စိတ်ကိုထားဆိုတဲ့နည်းပါပဲ။ တို့တို့ပြောရရင်တော့ပစ္စုပန်ကြကြနေရင်ချမ်းသာတယ်လို့ဆိုလိုပါတယ်လူတိုင်းဟာအတိတ်ဘဝခရီးကိုလည်းလျှောက်ခဲ့ကြရပြီအနာဂတ်ဘဝခရီးကိုလည်းလျှောက်ကြရဦးမယ်အခုလောလောဆယ်ပစ္စုပန်ဘဝခရီးကိုလည်းပဲလျှောက်နေကြသေးပဲလူအများစုရဲ့အတိတ်ဘဝခရီးဟာဆူးညောင်ခလုတ်ကသိန်းတွေများလွန်းလို့မตายရမဖြောင်မြူးသလိုအနာဂတ်ဘဝခရီးကိုလည်းပဲตายရဖြောင်မြူးလိမ့်မယ်လို့မမျှော်မှန်းနိုင်ကြပါဘူးဒါကြောင့်အတိတ်ဘဝခရီးအကြောင်းတွေကိုပြန်ပြောင်းစဉ်းစားဆင်ခြင်နေမိရင် စိတ်ချမ်းသာဖို့တဲ့စိတ်ဆင်းရဲဖို့ကပိုများတတ်ပါတယ်ပြီးတော့အနာဂတ်ဘဝဖြစ်ကိုကြံတွေးမျှော်ခေါ်မိပြန်ရင်လဲအကောင်းဆုံးကိုတွေ့ကြုံရတော့မှာပဲလို့မျှော်လင့်ထားနိုင်တောင်မှပဲမျှော်လင့်ထားတဲ့အတိုင်းဖြစ်မှဖြစ်ပါမလားဆိုတဲ့တန်မြတ်စိတ်ကြောက်ညစိတ်စိုးရင်စိတ်တွေကဖြစ်စည်းနှိမ့်ဆက်တတ်ပါသေးတယ်မသေးချာမရေရတဲ့အနာဂတ်ဆိုးတဲ့အနာဂတ်ကိုမျှော်လင့်နေရတယ်ဆိုရင်တော့စိတ်ဆင်းရဲလိုက်မှပြောစရာမလိုတော့ပါဘူးဒါဖြင့် ဒီနေ့လောလောဆယ်ရှောက်နေရတဲ့ပစ္စုပန်ဘဝခရီးကကောတာယာဖြောင်မျိုးသလားလို့မေးเสียရှိပါတယ်။ဒါလည်းလောကသဘာဝအရာလူများစုအတွက်မတာယာမဖြောင်မျိုးတာကပဲများပါတယ်။မတာယာမဖြောင်မျိုးတော့လည်းပဲယခုလောလောဆယ်လက်ငင်းဘဝလက်ငင်းကိစ္စကိုရင်မဆိုင်မဲရှောင်လွှဲနေလို့မရပါဘူး။ဒါကြောင့်ဉာဏ်ဝိရိယဇွဲတတ္တိကိုအရင်ခံပြီးအကောင်းဆုံးဖြစ်အောင်ပျော်ပျော်ပါးပါးရင်ဆိုင်တတ်ရပါတယ်။အဲ့ဒီလိုရင်ဆိုင်ရင်လက်ငင်းအခြေအနေဟာဘလောက်ပဲဆိုဆို အဲ့ဒီအဆိုးတွေကအကောင်းကိုမြင်အောင်ရွေးကြည့်ပြီးအစဉ်ပြေအောင်အသင့်နဲ့နှလုံးသွင်းရပါတယ်ဒါကိုယောနိသောမနတိကာရလို့ခေါ်ပါတယ်ဒီလိုဆိုရင်ချမ်းသာတယ်လို့ချမ်းသာပါတယ်ဘုန်းကြီးငယ်စဉ်၈နှစ်သားလောက်ကရေခတ်ခြင်းလုံးတော့မိခင်ကတင့်တော်တဲ့ရေဦးကလေးတစ်လုံးဝယ်ပေးပါတယ်အဲ့ဒီရေဦးကလေးနဲ့ရေရင်းသွားပြီးရေခတ်ရတာကိုအင်မတန်ကြီးအကျဉ်းကြီးကျေနပ်နေပါတယ်တနေ့တော့ရေဦးကိုရေထည့်ပြီးနှုတ်ခမ်းကဆွဲမလိုက်တာမှာရေဦးဟာအုံပွင့်သွားပါတယ် ရေအိုးနှုတ်ခမ်းကအခွေလိုက်လက်ထဲမှာပါလာပါတယ်ဒီအခါမှာအင်မတန်နှစ်သက်လာတဲ့ရေအိုးကွဲသွားတာကိုနှမျောခြင်းဝမ်းနည်းခြင်းစိတ်ဆင်းရဲခြင်းမဖြစ်ဘဲနဲ့အိုးကွဲတော့ပြည့်တောင်းကြသေးတယ်လို့စိတ်ထဲမှာဖြစ်ပေါ်တဲ့အတိုင်းနှုတ်ကလည်းထုတ်ပြောမိပါတယ်ဒါဟာလက်ငင်းပစ္စုပန်ဆက်ဆက်တွေ့နေရတဲ့အခြေအနေဆိုတဲ့ကအကောင်းကိုရွေးကြည့်ပြီးအစဉ်ပြေအောင်အသင့်အတင့်နှလုံးသွင်းမိတာပါပဲယောနိသောမနတိကာရလို့ဆိုရပါမယ် ခိုအခါတုန်းကတော့ဒီတရားသဘောတွေကိုနားမလည်သေးပါဘူးဘုရားရှင်တော်မြတ်ဖရာရဲ့တရားတော်များကိုလေ့လာမိမှလောကသဘာဝကိုဆင်ញံသုံးသပ်မိမှပဲခိုငယ်စဉ်ကဖြစ်ခဲ့တာဟာဒီသဘောကိုလို့သဘောပေါက်မိတာပါဒေမိယဇတ်တော်မှာစကားမပြောတဲ့ဒေမိမင်းသားကိုခမည်းတော်မင်းကြီးရဲ့အမိန့်တော်အရသူ့နန္ဒယထာတိန်ကမြို့ပြင်မှာတပ်ပြီးမြေပြုတ်ဖို့တွင်းတူးနေပါတယ်ဒီအချိန်မှာဒေမိမင်းသားကအခွင့်ကောင်းမယ်ဆိုပြီးယထာတိန်ကိုသွားစကားပြောပြီးတော့ ပြန်လွှတ်လိုက်ပါတယ်သူကတော့တော်ရဲဝင်သွားပြီးရသေးကိုတရားကျင့်နေပါတယ်လေးရရှိတော့သူခမဲတော်မေတော်တွေသူထံရောက်လာကြပါတယ်အညိုရောင်လျော်ဒေသင်္ကန်းကျန်းကျန်းကြီးကိုဝတ်ထားတဲ့တင်မြရရသေးလေးဟာသူခမဲတော်မေတော်တွေကိုတည့်ရမိုးကြောင်းလေးရဲ့အပြင်ဘက်မှာတွေ့ဆုံဧကခံပါတယ်ဧည့်သည်ကိုဧည့်ကိုကျူးတဲ့အနေနဲ့သူစားတဲ့တတိတရွက်တွေကိုကျွေးတော့မင်းကြီးနဲ့မိဖုရားဟာသူတို့သားစားတဲ့ဒီအစာချမ်းကြီးတွေနဲ့ လူပြိုကြီးလည်းလမ်းဆန်းပြီးကြက်တရေရှိလာတဲ့သူတို့သားရဲ့မျက်နှာကိုဖက်ဆက်ဆက်ဆက်ကြည့်တော့ဘယ်လို့မှမဖက်မဟမိတာနဲ့အာအာလဲတဲ့အံ့ဩလဲအံ့ဩနေကြပါတယ်ဒါနဲ့မနေနိုင်ကြလို့သားတော်ဟာဒီလောက်ကြမ်းတမ်းတဲ့အစားအစာတွေစနေရပါရဲ့နဲ့သားတော်ရဲ့မျက်နှာအဆင်ဟာဘာကြောင့်ကြည်လင်ဝင်းပါနေရပါသလဲလို့မေးတော့တေမိယယတိလေးကအခုလိုဖြေပါတယ်သူ့အဖြေဟာ အလွန်မှတ်သားစရာကောင်းပါတယ်အတိတဏ္ဏနုသောစာမိ နပဇပမနာဂတံပစ္စုပန်နေနယာပေမိတေနဝနောပတိရတိအကျွန်ုပ်ဟာအတိတ်ဖြစ်ရများကို ပြန်တွေးပြီးဆိုရင်ဘူးဆွေးမနေပါအနာဂတ်ရေးကိုလည်းမျှော်တွေးတောင်းတာမနေပါလက်ငင်းပစ္စုပန်အခြေအနေဖြင့်မျှတအောင်နေပါတယ်ဒါကြောင့်ရုပ်အစင်းကြည်လင်ခြင်းဖြစ်ပါတယ်လို့ဖြေပါတယ်တော်ရင်မြင်မဲ့အလယ်တည့်ရမှုတဲငယ်ကလေးမှနေပြီးတည်တည်တည့်ရတေကုသာစားတော့နေရပါရဲ့နဲ့ ရုပ်အစင်းမျိုးရော၆သွေချင်းမဖြစ်ဘဲကြည်လင်ဝင်းပါဆိုပြနေရခြင်းဟာလက်ငင်းတွေ့ကြုံနေရတဲ့အခြေအနေကိုအကောင်းဘက်ကကြည့်ပြီးတင့်တဲ့အောင်နှလုံးသွင်းတတ်တဲ့အတွက်စိတ်ချမ်းသာနေလိုပါပဲပြီးတော့ယတိကတိကအနာဂတပဇ္ဇပါယအတိတတ္တနုသောစနာဧတေနဘာလာတုတ်တန္တိနလောဝဟရိတောလူတော်လူမိုက်တွေဟာလူမိသားအတိတ်ရေးတွေကိုပြန်တွေးဆွေးရင်နေတတ်ကြပါတယ်။ မဖြစ်လာသေးတဲ့အနာကအရေးတွေကိုလည်းညှို့တွေးတောင်းတနေတတ်ကြပါတယ်ပစ္စုပန်ကြကြမနေတတ်ကြပါဘူးဒါကြောင့်မဲသူတို့ရုပ်ဆင်းတွေဟာရိပ်ဖြတ်ထားတဲ့ကြူရိုးလိုညှို့လို့ညှို့ရ6သွေးနေကြတာပါပဲလို့လည်းထပ်ဆင့်ပြီးပြောလိုက်ပါသေးတယ်သို့တော်လည်းအတိတ်ကချွေရင်ချက်တွေကို သင်ခန်းစာယူခြင်းအနာဂတ်ရေးအတွက်တင့်လျော်တဲ့ကြိုတင်ပြင်ဆင်စီမံမှုပြုလုပ်ခြင်းဆိုတာကတော့ထိုက်တလောက်တော့ရှိရပါလိမ့်မယ်အတိတ်အနာဂတ်အရေးကိုပူဆွေးတောင်းတာပြီးတိတ်အလေးနဲ့မထားဖို့ပဲလိုပါတယ် မနေ့ကနဲ့နဲ့ဖြန်တဲ့ဒီကနေ့ပို့ပြီးအရေးကြီးတယ်ဆိုတဲ့သဘောပါပဲဒီနေ့လက်ငယ်အခြေအနေကိုအဆင်ပြေအောင်အသင့်အတင့်နှလုံးသွင်းနေထိုင်သွားတတ်ရင်ချမ်းသာပါတယ်အင်္ဂလိပ်လို live now ပစ္စုပန်ကြကြနေပါဆိုတဲ့နည်းပါပဲအခုပြောခဲ့တဲ့တင်းနေရောင်ရဲစွာနေထိုင်နည်းနဲ့ပစ္စုပန်ကြကြနေထိုင်နည်းနှစ်နည်းလုံးဟာလက်ကျင်ယူရင်ရပါတယ်လက်ကျင်လို့အသားကြလာတဲ့အခါမှာ အထူးဆင်ញံနှလုံးသွင်းမနေရတော့ပဲသူ့အလိုလျောက်အစဉ်ပြေအောင်နှလုံးသွင်းမိပြီးဖြစ်ဖြစ်သွားတတ်ပါတယ်ဒီတော့ချမ်းသာပါတယ်သို့တော်လည်းဒီနေ့တွေဟာချမ်းသာစွာနေထိုင်နည်းမှာဒုက္ခဒုက္ခဆိုတဲ့ဆင်းရဲကိုသာတက်တရရစေတဲ့ဆင်းမိတို့သဘောမျှတာဖြစ်ပါတယ်ဝိပရိနာမဒုက္ခပြောင်းလဲဖောက်ပြန်ဆင်းရဲနဲ့သင်္ခါရဒုက္ခဖြစ်ပျက်ဆင်းရဲကိုမငြိမ့်စေနိုင်ပါဘူးမြတ်စွာဘုရားကတော့ဒီဆင်းရဲသုံးမျိုးလုံးကိုငြိမ့်စေတဲ့တတ္တိယနီး နေနည်းထိုင်နည်းကိုလည်းပဲညွှန်ကြားခဲ့ပါတယ်ဒီနည်းကိုတော့မြစ်ဖြတ်စေလို့ခေါ်ရပါလိမ့်မယ်အဲ့ဒါကဘာလဲဆိုတော့ရုပ်ဖြစ်သမျှနာမ်ဖြစ်သမျှကိုအမြင်မပြတ်တတိနဲ့စောင့်ရှုတဲ့နည်းပါပဲဒီလိုတတိနဲ့စောင့်ရှုရမှာအတိတ်ယုံနာနဲ့အနာဂတ်ယုံနာတွေကိုစောင့်မရှုရပါဘူးဘာကြောင့်လဲဆိုတော့အတိတ်ယုံနာတွေဟာချုပ်ပြတ်သွားကြပြီမို့မရှိကြတော့ပါဘူးအနာဂတ်ယုံနာတွေကလည်းမဖြစ်ပေါ်လာကြသေးလို့မရှိရသေးပါဘူးဒါကြောင့်သူတို့ကိုရှုလို့မရပါဘူး ဒီတော့လောလောဆယ်ရှိစေဖြစ်စေပစ္စုပန်ယုံနာကိုပဲရှုရပါတယ်ဒါကြောင့်ဒီနည်းလဲပစ္စုပန်ကြကြနေထိုင်နည်းတစ်မျိုးပါပဲဒီနေထိုင်နည်းနဲ့နေထိုင်သူကိုမြတ်စွာဘုရားကဗတ္တိကရတ္တတနေ့တာချမ်းသာစွာနေထိုင်သူလို့မိန့်ကြတော်မူခဲ့ပါတယ်အဲ့ဒီစောင့်ရှုနေထိုင်တဲ့နည်းကိုမြတ်စွာဘုရားကမဇ္ဈိမနိကေဗတ္တိကရတ္တတုတ်မှာ အတိတဏ္ဏဝဂမေယနပ္ပတိကင်ခေအနာဂတံစသည်ဖြင့်ဟောတော်မူခဲ့ပါတယ်။ တွားမှုလာမှုထိုင်မှုထားမှုကွေးမှုဆမ်းမှုစားမှုတောင်းမှုလှုပ်ရှားမှုစတဲ့ရုပ်တဘောတွေဖြစ်တိုင်းဖြစ်တိုင်းစိတ်ကူးစဉ်းစားကြံစည်မှုလိုချင်တတ်မဲ့မှုစိတ်ဆိုးစိတ်ပြတ်မှုစတဲ့စိတ်တဘောတွေဖြစ်တိုင်းဖြစ်တိုင်းဖြစ်ဆဲဖြစ်ခိုက်မှာဖြစ်နေရှိနေတဲ့အတိုင်းတတိနဲ့အမြဲတစေစောင့်ရှုနေလို့ရှိရင်တနေ့တာရင်မဟုတ်ပဲအမြဲတစေချမ်းသာစွာနေထိုင်နေထိုင်သူဖြစ်နိုင်ပါတယ်ဒီနည်းနဲ့ချမ်းသာရနိုင်မှုကိုနည်းနည်းပြောပါဦးမယ်။ မိမိတို့တဏ္ဍာမှာထင်ထင်ရှားရှားဖြစ်ပေါ်နေတဲ့ယုတ်သဘောစိတ်သဘောတွေကိုတတိနဲ့မရှိရင်အဲ့ဒီယုတ်အဲ့ဒီစိတ်တွေကိုတည်မြဲနေတဲ့အတ္တအသက်ဝိညာဉ်အနေနဲ့လဲဆွဲယူမိပါတယ်ပုဂ္ဂိုလ်တ attva ငါအနေနဲ့လဲဆွဲယူမိပါတယ်အဲ့ဒီလိုဆွဲလန်းယူမှပြီးတော့အဲ့ဒီပုဂ္ဂိုလ်တ attva ငါဆွဲကနေပြီးလိုချင်တတ်မဲ့နှစ်သက်တွေ့တာတာတွေစိတ်ဆိုးစိတ်ပြတ်မာနတက်တာတွေစတဲ့ကိလေသာတရားစိုးတွေဖြစ်ပွားလာပြီးဆင်းရဲတော့တာပါပဲအဲ့ဒီလိုအမှတ်မဲ့မနေပဲ ရုပ်ဖြစ်တိုင်းနာမ်ဖြစ်တိုင်းပစ္စုပန်တဲ့အရှိကိုအရှိအတိုင်းတတိနဲ့မပြတ်ရှုနေရင်တော့ဒီရုပ်တဲ့နာမ်တွေရဲ့ပင်ကိုယ်ရဲ့အတွင်းသားသဘာဝကလေးတွေကိုဉာဏ်နဲ့ရှင်းရှင်းကြီးတွေ့မြင်လာပါတယ်ဒီတော့အလုံးဟာသဘောတရားတွေကြီးပဲပုဂ္ဂိုလ်တ attva ဆိုတာငါဆိုတာတည်မြဲနေတဲ့အတ္တဝိညာဉ်အတ္တဆိုတာတကယ်စင်စစ်တော့မရှိပါလားလို့သဘောပေါက်လာပါတယ်ဖြစ်ပေါ်လာပြီးပျောက်ပျောက်သွားကြတာကြီးပဲဖြစ်ချင်ပြည့်ချင်နဲ့မကောင်းတဲ့ဟာတွေကြီးပဲ အခိုင်အမာအားကိုးစရာအနှစ်အသားဆိုလို့ဘာမှမရှိတဲ့ဟာတွေကြီးပဲလို့လဲအနိစ္စဒုက္ခအနတ္တသဘောမှန်တွေကိုအမှန်တိုင်းသိမြင်လာပါတယ်ဒီအသိမှအမြင်မှန်တမာဒိဋ္ဌိဉာဏ်တွေကြောင့်ပဲလောဘဒေါသစတဲ့ကိလေသာတွေငြိမ့်နေတော့ချမ်းသာနေတာပါပဲဒါကြောင့်ဒီပစ္စုပန်ကြကြရှုပြီးနေနိထိုင်နည်းကို ချမ်းသာစွာနေထိုင်နည်းလို့ခေါ်ရပါတယ်ဒီနည်းကိုတရားရိပ်တာမှသွားပြီးထိုင်နေစဉ်ညာလျှောက်နေမှသာအသုံးပြရမယ်လို့မြတ်စွာဘုရားမဟောခဲ့ပါဘူးမိမိတို့အိမ်မှာ နေ့စဉ်အိမ်မှုကိစ္စတွေဆောင်ရွက်နေတဲ့အခါမှာရုံမှာစာတင်ကြောင်းမှာစသဖြင့်တက်ဆိုင်ရာလုပ်ငန်းကိစ္စတွေလုပ်နေသေးမှလည်းလောလောဆယ်ပြုမှုနေတဲ့အပြုအမူတွေကိုဖြစ်နိုင်သမျှအကြမ်းမင်းမင်းဖြစ်ဖြစ်ပြစ္ဆုတ်ပန်တဲ့တဲ့စောင့်ရှုလေ့ကျင့်ပွားများနေရင်တဖြည်းဖြည်းထင်ရှားတဲ့ချမ်းသာကျိုးကိုရလာမှမဟုတ်ချပါပဲဒီနည်းကိုဖြစ်နိုင်သမျှလိုက်နာကျင့်သုံးနေရင်အလုပ်လုပ်နေသေးမှတခြားကိုစိတ်အယောင်နေပါပြီးအလုပ်ထဲမှာပဲများသောအားဖြင့်စိတ်တည်ငြိမ်နေလို့ ချမ်းလဲချမ်းသာပါတယ်အလုပ်လဲပြီးမှမသိမပင်မပန်းပဲပြီးသွားတတ်ပါတယ်အ ਨੇ ဆုံးလမ်းသွားတဲ့အခါမှာခြေထောက်လှုပ်ရှားမှုကိုရှုသွားရင်တောင်မှ စိတ်တည်ငြိမ်ချမ်းသာစွာနဲ့လူရအရက်ကိုတက်တက်သာသာနဲ့ရောက်သွားတတ်ပါတယ်ဒီနည်းကို အပြည့်အဝလိုက်နာကျင့်သုံးနေရင်အနုပါတိဒေသနိဗ္ဗာန်ခေါ်တဲ့အကျွမ်းမဲ့ချမ်းသာအထိရရှိနိုင်ပါတယ်ဒီနည်းနဲ့ပတ်သက်လို့ပြောစရာတွေခမ်းမြမ်းကြံပါသေးတယ် သို့တော်လည်းအချိန်မရတော့လို့နောင်အခွင့်သာတဲ့အခါကျမှပဲဆက်ပြီးပြောရပါတော့မယ်ဒီတော့အခုပြောခဲ့တဲ့ဗုဒ္ဓနိယချမ်းသာစွာနေထိုင်နည်းသုံးနည်းကိုလိုက်နာကျင့်သုံးနိုင်ကြလို့အမြဲတစေဆင်းရဲလွတ်ကင်းချမ်းသာခြင်းနဲ့ပြည့်စုံကြပါစေတတ္တဝါမှန်၍တရားတွေ့ချမ်းမြေ့သာယာရှိပါစေ Wow.